အခန်းကြီး31အငယ်1မှ4အိုထာဝရဘုရားကိုရောကိုအကျွန်ုပ်ခိုလုံပါ၏ရှက်ကြောက်ခြင်းနှင့်အစဉ်ကင်းလွတ်ပါစေသောတရားတော်နှင့်အညီအကျွန်ုပ်ကိုကယ်နှုတ်တော်မူပါအကျွန်ုပ်ဘက်သို့နားတော်ကိုလှည့်၍အလင်းမြန်ကယ်နှုတ်တော်မူပါ ကိုယ်တော်သည်အကျွန်ုပ်၌ခိုင်ခံသောကြောက်အကျွန်ုပ်လုံခြုံရာရဲတိုက်ဖြစ်တော်မူပါအကယ်စင်စစ်အကျွန်ုပ်၏ကြောက်အကျွန်ုပ်၏ရဲတိုက်ကကိုတော်ပေသည် နာမတော်အဖို့လုံငါအကျွန်ုပ်ကိုလမ်းပြ၍တွင်တင်ပဲ့ပြင်တော်မူပါ ကိုတော်သည်အကျွန်ုပ်ခိုလုံရာ ဖြစ်တော်မူ၏ထိုကြောင့်အကျွန်ုပ်ဖို့ဝှက်ထားသောကြောခွင်းတဲကအကျွန်ုပ်ကိုနှုတ်ယူတော်မူပါအငယ်ငါမှာရှစ်တစ္ဆာဆောင်တော်မူသောဘုရားသခင်သာရဘုရားကိုတော်သည်အကျွန်ုပ်ကိုရွေးနှုတ်တော်မူသည်ဖြစ်၍အကျွန်ုပ်၏ဝိညာဉ်ကို ကိုတော်လက်၌အပ်ပါ၏ မုသာအနတ္တကို စီးကပ်သောသူတို့ကိုအကျွန်ုပ်သည်မုံ၍ထာဝရဘုရားကိုခိုလှုံပါ၏ကရုဏာတော်ကြောင့်ဝမ်းသာရွှင်လန်းခြင်းရှိပါလိမ့်မည်ကိုတော်သည်အကျွန်ုပ်ဆင်းရဲခြင်းကိုကြည့်ရှု၍အကျွန်ုပ်၏ဝိညာဉ်တွေ့သောအမှုကိုတိမှတ်တော်မူ၏အကျွန်ုပ်ကို ရန်သူလက်သို့မအပ်ဘဲကျယ်ဝန်းသော အရ၌နေရာချတော်မူ၏ခန်းငယ်၉မှ၃အိုထာဝရဘုရား အကျွန်ုပ်၌အမှုရောက်ပါပြီထိုကြောင့်အကျွန်ုပ်ကိုတနာတော်မူပါ ပူပန်ခြင်းအားဖြင့်အကျွန်ုပ်မျက်စိစိတ်နှလုံးဝမ်းတို့သည်ပြက်ကြပါပြီအကျွန်ုပ်သည် ပူပန်ခြင်းရှိ၍အသက်ကာလကိုလွန်စေရပါ၏နှစ်စဉ်တိုင်းညီးတွားလျက်နေရပါ၏ကိုအပြစ်ကြောင့်အကျွန်ုပ်အားလျော်၍ရန်သူများကြောင့်အယိုးတို့သည်ဆွေးမြေ့ကြပါ၏အိမ်ဤချင်းတို့သည်အကျွန်ုပ်ကိုအထူးသဖြင့်ကဲ့ရဲ့ကြပါ၏အကျွမ်းဝင်သော သူများတို့သည်လည်းယွံကြပါ၏အိမ်ပြင်မှအကျွန်ုပ်ကိုတွေ့မြင်သောသူတို့သည်ရှောင်၍ပြေးကြပါ၏မအောင်မေသော အသေးကောင်ကဲ့သို့အကျွန်ုပ်ကိုမေ့လျော့ကြပါ၏အိုးချမ်းကဲ့သို့အကျွန်ုပ်ဖြစ်ပါ၏လူများကဲ့ရဲ့ပြစ်တင်ခြင်းကိုကြားရပါ၏ပတ်ဝန်းကျင်အရက်တို့၌ကြောက်မဲ့ဖွယ်သော အကြောင်းရှိပါ၏လူများတို့သည်အချင်းချင်းတင်းဖွဲ့လျက်အကျွန်ုပ်အသက်ကိုတတ်မြင့်အကြောင်းကြံစီကြပါ၏အငယ်၁၄မှ 18သို့တော်လည်းသာရဖျားကိုရောကိုအကျွန်ုပ်ကိုးစားပါ၏ကိုရောသည်အကျွန်ုပ်၏ဖျားသခင်ဖြစ်တော်မူသည်ဟုအကျွန်ုပ်လျှောက်ဆိုပါ၏အကျွန်ုပ်၌ဖြစ်လေသမျှသောအမှုအရာတို့ကို ကိုရောစီရင်ပိုင်တော်မူ၏ရန်သူတို့နှင့်ညှင်းဆဲတတ်သောသူတို့လက်မှအကျွန်ုပ်ကိုကယ်နှုတ်တော်မူပါ မျက်နာတော်ဤအလင်းကို ကိုရောဤကျွန်အပေါ်၌ထွန်းလင်းစေတော်မူပါ ရုဏာတော်ကြောင့်အကျွန်ုပ်ကိုကယ်တင်တော်မူပါ။အိုထာဝရဘုရား၊အကျွန်ုပ်သည်ကိုယ်တော်ကိုဆုတောင်းပဌနာပြုပါသည်ဖြစ်၍၊ရှက်ကြောက်ခြင်းမရှိပါစေနှင့်။လူဆိုးတို့မူကား၊အရှက်ကွဲလျက်မရဏာနိုင်ငံ၌တိတ်ဆိတ်စွာ နေကြပါစေသော။မာနထောင်လွှားခြင်း၊မထီမဲ့မြင်ပြုခြင်းနှင့်တကွဖြောင့်မတ်သောသူတဘက်၌စော်ကားသောစကားကိုပြော၍၊မုသာ၌ကျင်လည်သောနှုတ်တို့သည်တိတ်ဆိတ်စွာ နေကြပါစေသော န်းငယ်19မှ22ကိုရော့ကိုကြောက်ရွံ့သောသူတို့အဖို့တူထားတော်မူ၍လူသားတို့ရှေ့မှကိုရော့ကိုခိုလုံသောသူတို့အဖို့ပြုပြင်တော်မူသောစုကျေးဇူးတော်သည်အလွန်ကြီးလှပေ၏လူတို့ပြုတတ်သော ပရိယနှင့်ကင်းလွတ်စေခြင်းဟာကျင်းကိုတော်မူရာအတွင်ရ၌ထိုသူတို့ကိုပွက်ထားတော်မူ၏ရန်တွေ့ခြင်းအတန်ကိုကွယ်ကာလျက်တဲတော်တွင်သူတို့ကိုစောင့်မတော်မူ၏ ထာဝရဘုရား၌မင်္ဂလာဖြစ်စေတည်းအကြောင်းမူကားခိုင်ခံ့သောမြို့၌အံ့ဘွယ်သောမေတ္တာဂုဏာတော်ကိုအကျွန်ုပ်အားထင်ရှားပြတော်မူပြီးကျွန်ုပ်သည် ကိုယ်တော်၏မျက်နှာကွယ်ရာ၌ဆုံးရှုံးပါပြီဟုအကျွန်ုပ်တုန်လှုပ်လျက်ဆိုမိတော်လေကိုရောကိုအဟိတသောအခါအကျွန်ုပ်ပြုသောပတ္ထနာစကားတန်ကိုကိုရောနားထောင်တော်မူတည်း အငယ်23မှ24ထာဝရဘုရား၏တန်ရှင်းသူအပေါင်းတို့ထာဝရဘုရားကိုချစ်ကြလော့ထာဝရဘုရားသည်တစ္ဆာရှိသော သူတို့ကိုစောင့်မတော်မူ၏မာနထောင်လွှားသော သူတို့ကိုကအပြစ်များစွာဆက်ပေးတော်မူသည်ထာဝရဘုရားကို ကိုးစားသောသူအပေါင်းတို့အာယူ၍ရဲရင်သောစိတ်နှလုံးရှိကြလော့